တီးပြီစိတ်ပြောင်းလို့ရပြီသမာဓိဖြစ်ပြီတီးကြီးပြီမပြောင်းတော့ဘူးဒီတစ်ခုတည်းနာဒီစိတ်တစ်ခုတည်းဖောက်ပြန်တဲ့ရုပ်ဝေဒနာနာရုပ်ပေါ်မှာတီးပြီအဲ့ဒီနာယုတ်ပေါ်မှာတည်တော့အဲ့ဒီနာယုတ်ကိုဥပက္ခာလက်လို့ရှုအောင်မယ်နာယုတ်ကိုချိန်နှင်းရအောင်မယ်ဖောက်ပြန်တဲ့ယုတ်ဝေဒနာကနေပြီးတော့ဝေဒနာဒီနာဆိုနာစိတ်ပြောင်းပြတာစိတ်ကလေးတွေဝေဒနာဘောကနာစိတ်ပြောင်းပြတာနာစိတ်ကတည်ပလားနာစိတ်တည်ပြီဆိုတော့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 ဝေဒနာတဏှာမကူတော့တဏှာမဖြစ်တော့ဝေဒနာတွေရပ်နေတယ်ဖောက်ပြန်တဲ့ရုပ်ဝေဒနာရဲ့လို့ဆိုတော့ဝေဒနာတွေရပ်တာဝေဒနာတဏှာမကူဘူးဝေဒနာကိုတဏှာဖြစ်မှသာလေဥပါဒံတရားတွေဖြစ်တယ်အဲဖောက်ပြန်တဲ့ရုပ်ဝေဒနာဆိုတော့ဝေဒနာတွေရနေတယ်အဲ့ဒါဝေဒနာမှာဥပါဒံလွတ်နေတယ်ရုပ်စိတ်နာမ်စိတ်ကိုတွေ့နေတယ်အဲစိတ်အလင်းအမြန်ပြောင်းပါဒကမာကြီးတွေဒကာကြီးတွေအဲနောင်လဲဒကမာကြီးတွေဒကာကြီးတွေဒီစိတ်ကိုရှုတတ်ပုံပါကိုဒါအတိပေးတာအဲ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 ဖောက်ပြန်တဲ့ရုပ်ဝေဒနာသာသိတင်းတယ်မသိနဲ့တောင်းတယ်မသိနဲ့ထုံတယ်လို့မသိနဲ့အောင့်တယ်လို့မသိနဲ့ဝေဒနာတစ်ခုဖြစ်လာရင်အကုသိုလ်စိတ်ကတင်းတယ်တောင်းတယ်ဆိုတဲ့စိတ်ကနေပြီးအလင်းအမြဖောက်ပြန်တဲ့ရုပ်ဝေဒနာကိုပြောင်းပြစ်ပြင်လည်းမပြင်နဲ့ဝေဒနာပြင်းလာပြီဆိုပြင်းပြင်းလေးရှူသွားတော့အဲ့ဒီကြတော့တမာတိချိန်တော့အဲ့ဒီတော့မှဒကာဒကမများနံဖြစ်ပြတဲ့သဘောကိုတွေ့လာတယ်ဘယ်လိုတွေ့မလဲတဲ့အရှူရပေးလိုက်တော့နဟာတော်ကျဲလာမှာပေါ့ဝေဒနာတစ်ခုတည်းသိနေပြီလေတော်ကျဲလာမှာပေါ့ပြင်မှာပေါ့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 သေခြင်းနဲ့သေရောအယုတ်ကြည်ကြည်အေးခံသူသေရင်သေရောငါခိုင်းနိုင်လောက်တော့မယ်ဆိုတာအဲ့ဒါသရာစိတ်သရာစိတ်ခေါ်တယ်ဝရိယဝရိယစိတ်ဆိုတာဘယ်စိတ်လဲတဲ့ကမ္ဘာလာတတ်တဲ့ကနံလေးကိုအသိမရှိဘဲနဲ့အလွတ်ထားတကား၆ပေါက်ကအာရုံနောက်ကိုလိုက်ပြီးတော့တခါတည်းလွတ်နေတာဝရိယဆိုတာနံလေးအပြင်ဘက်မထွက်ရအောင်ထိမ့်သိမ့်စောက်ရှောက်ပြီးတော့ဝရိယနဲ့ထိမ့်သိမ့်စောက်ရှောက်ထားမသွားနဲ့ဆိုပြီးတော့တခါတည်းနာအပြင်ဘက်မထွက်အောင်ဝရိယနဲ့သိစားအဲ့ဒါဝရိယစိတ်ခေါ်တယ်။တရားဘုံဆိုတာသိရင်လည်းသိရော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 ဗဟိတအထင်တွေပေါ်ခြင်းပေါ်မယ်အဲအစ္စတသန္တာကဝေဒနာတွေသိပေါ်ခြင်းပေါ်လာမယ်အဲဗဟိတမှာအတုပအလောင်းကောင်းကြီးတွေပေါ်ခြင်းပေါ်လာမယ်ခန္ဓာကိုယ်ကြီးကိုအတုပအလောင်းကောင်းကြီးပုတ်ထားကြီးပွားထားကြီးမြင်မယ်ဦးတွေအသေးတွေတခါတည်းပွဲပြီးသွေးဆက်ဆက်အပြစ်ကြီးမြင်လာမယ်အဲ့ဒါပါလေတချို့ကတော့ဒါကြပြည့်ညက်တွေပါကွာဒါတွေကမဟုတ်ပါဘူးပရမလို့ဆိုမြင်တာကတော့သဘောအမြင်မနဲ့ဒီခန္ဓာကပြက်တာမဟုတ်စိတ်အပြက်သဘောအပြက်မနှောအပြက်သဘောမြင်တာအတုပလက္ခဏာမြင်နေတယ်အဲမြင်တာကတော့ပြည့်ညက်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 ရာတိတ်တယ်မှာစိတ်တကလေးကတော့နေနောက်တကလေးကတော့တယ်မှာငါမမဟုတ်ပဲရုပ်ကဖောက်ပြန်တယ်နာကဝေဒနာခံစားနာယုတ်တပါးလာရှိတယ်လို့ဒီစိတ်ကိုသတ်မှတ်ပါဝေဖောက်ပြန်တဲ့ရုပ်ဝေဒနာပဲလို့ဒါသိရမလွတ်နဲ့ဒီစိတ်သွားမယ်အဲ့စိတ်ကအဲ့ဒီစိတ်ကနေပြီးတော့ယုံနာမောကိုတကလေးကြောက်ပလိုက်ပရာယဉ်ကြီးပါတယ်ပရာတိတ်တယ်မှာစိတ်ကတော့နေနောက်တကကတော့တယ်အယုတ်တိတိခံစား သိခြင်းနဲ့သိရောဒီတစ်ထိုင်နဲ့တဟာဒီရုပ်နဲ့ဒီနာသူ့သဘောကဖောက်လိုက်ကြည့်မယ်ဆိုပြီးသူ့သဘောကိုလိုက်ကြည့်ပါရုပ်သဘောနာသဘောကိုကြည့်ရပါရုပ်သဘောကဘယ်လိုဖောက်ပြန်တယ်နာသဘောကဘယ်လိုခံစားရတယ်ခံစားတဲ့သဘောကိုတရားရှုလိုက်ပြီဆိုရုပ်သဘောနဲ့သိတယ်တခုခုကိုတရားရှုစိတ်ကြောက်အောင်သမာဓိကြောက်ပြင်းနေတောင်းနေထုံနေပြင်းနေလို့ဒီလိုမသိနဲ့ဝေဒနာခံစားပြင်းနေရှုသွားပါရှော့မပေးနဲ့နော်ပရမကြီးအသက်တွေလည်းကြီးနေပြီအဲ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 အဲဒီတော့ကြိုးစားပြီးအထောက်ကြပါလို့အတိပေးပါတယ်ဗျာသရာကြီးကြည့်တယ်အယိုးကြည်ကြည်အေးခန်းခန်းလူသိရင်သိမသိတရားရဟဲ့တော်ကြလည်းသိရမှာပဲငါအခုခဏခဏသိကြည့်တရားနှလုံးကျင့်ကြံအထောက်တဲ့ပုဂ္ဂိုလ်ကအသေးကျင့်နေတာသရာကြီးကြည့်တယ်ကြောက်မပေးပါနဲ့ဒီစိတ်ကလေးကတော်ကျင်နောက်စိတ်ကတော်ကျင်ပါပြက်ချင်နဲ့ပြက်ရောဆိုတဲ့ဒီစိတ်ကိုထားအခုနေသိရင်မြတ်တယ်အခုနေသိရင်ဘယ်သွားမလဲတဲ့ရုပ်ဝေဒနာခံစားနေပြီကာမကိလေသာကာမတဏှာဆိုတာသုခတိခုနှစ်ပုံသွားပြီလူပြေနတ်ပြေသွားပြီ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 နံဘယ်လိုခံစားရတယ်ဆိုတာသူသဘောတွေကိုလိုက်ကြည့်ပါတင်းနေတောက်တယ်လို့ဒီလိုတင်ညာမပေးပါနဲ့အမတ်တင်ညာတော့အောင်ရှုပါနာဤသဘောကခံစားနေတာပဲစိတ်စိတ်ကလေးကတော်ကျင်နောက်စိတ်ကတော်ကျင်တော့အယုတ်ကြည်ကြည်အေးခန်းခန်းလူသိရင်သိမသိတရားရသူသဘောငါဆုံးလိုက်ကြည့်သူသဘောကဘယ်လိုဖြစ်တတ်တယ်လဲဆိုတာအဲ့တော့နာသဘောကိုတွေ့တယ်နာသဘောကိုတွေ့ရင်ရုပ်သဘောလည်းတွေ့မယ်ဝေဒနာခန္ဓာပြင်းပြင်းနဲ့ရှူသွားတော့တခါကြီးရှော့မပေးနဲ့အဲသရာပဲဟိုဘက်ကနေနေပြီနော် ကတ်တော့မယ်ဟိုဘက်ကန့်ကတ်တော့မယ်အဲပုံပုံပုံနှစ်ပုံရောက်ပြီတပုံပဲကျန်တော့တယ်စိတ်စိတ်ကတော့ခြင်းနောက်စိတ်ကလေးကတွန်းတယ်အယိုးကြည့်ကြည့်ဤခန့်ခန့်လူသိရင်သိမသိတရားရရဆိုပြီးဒီစိတ်ကိုတရားသိခါလာမပြည့်နဲ့မမျောစရာကြီးဒီချိန်ရောက်နေမှတော့ဒီမှာခဏသိကြည့်တာပဲမမျောစရာကြီးကြိုးစားပါတရားအကြီးကြီးတာအသေးပြည့်နေတာ ဝေဒနာခံစားရင်ပြင်းပြင်းလေးရှိသွားဒီချိန်ခါမှာဒီမှာသမာဓိဥဆောင်ရမယ်ဝေဒနာပညာလွတ်အောင်လို့ပြင်းပြင်းလေးရှုခိုင်းတာနာတယ်လို့တင်ညာပေးလိုက်မှသို့လို့အောင့်တယ်ပူတယ်အေးတယ်လို့တင်ညာပေးလိုက်မှသို့လို့အဲဒီတော့အခုကတည်းကနေပြီးတော့တင်ညာလွတ်အောင်ဟာကိုအကုသိုလ်စိတ်ကနေပြီးကုသိုလ်စိတ်ကိုပျောက်တာလားအကျိုးစားပါတင်းနဲ့တောက်တယ်လို့ဒီလိုသွားပြီးမသိလိုက်နဲ့နော်တရားရေးကြည့်ပြီတရားရေးကြည့်ပြီအဲသူစိတ်ကိုစိတ်ပဲအဲအခုဟိုဘက်ကန့်ကန့်နေပြီနော် ဇာတိတရားမရဏတဲ့ဇာတိဖြစ်လာရင်တခါဒီယုံနဲ့ဒီနာဇာတိဖြစ်ယုံနဲ့နာနဲ့တခါဒီဖြစ်လာတယ်ဇာတိဖြစ်လာတယ်မရှိမဆန့်ကိုဖြစ်လာအခုဒါကြောင့်သုံးအောင်ဆရာတော်ဘုရားကြီးပြောတယ်လို့ပေါ့ဒီယုံနဲ့ဒီနာဖြစ်လာရင်မခံတာဘူးမခံတာတဲ့တရားကိုတွေ့မှမှန်တဲ့တရားကိုတွေ့မှဩဒီယုံနဲ့ဒီနာဖြစ်လာရင်ဒုက္ခတရားကြီးပါလား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 ဒုက္ခဝေဒနာမခံစားခြင်းတော့နာတိပြပြေးသီးလိုက်နာတိပြသိပြီးတော့ဝေဒနာသွားပြေးသီးလိုက်နာတိပြသိလိုက်ဝေဒနာသိလိုက်နာတိပြသိလိုက်ဝေဒနာသိလိုက်နဲ့ဒုက္ခနဲ့ဒုက္ခခံစားတဲ့သဘောလေးကိုသူသဘောကိုတွေးလိုက်ဟောနာနာထားတဲ့နေရာနေရအောင်မိတယ်ဒုက္ခနဲ့ဒုက္ခခံစားပြီးပြည့်နေတဲ့သဘောပါလားလို့တော့သဘောကိုတွေးလိုက်နာဆိုတာလည်းမရှိပါလားနာဤသဘောကခံစားတာပဲရှိပါလားဆိုတော့ခံစားတာပဲရှိတော့နာပဲရှိတော့နာမရှိတော့ဘူးနာလို့မရှိတော့ဘူးကြိုက်လို့မရှိတော့ဘူးထုံလို့မရှိတော့ဘူး အောင့်လို့မရှိတော့ဘူးကြက်လို့မရှိပူလို့မရှိအေးလို့မရှိတော့ဘူးနာဤသဘောခံစားပြီးပြက်တဲ့သဘောလေးနဲ့ဒါပဲရှိတော့တယ်လွတ်သွားပြီဒိဋ္ဌိပြုတ်သွားပြီငါလည်းလွတ်သွားပြီငါပြုတ်ရင်နိဗ္ဗာန်ရအဲငါလွတ်အောင်ရှုငါမပြုတ်မချင်းအပြင်ဒီမဲ့အပယ်လည်းမလွတ်ဘူးတင်းနေတောင်းနေထုံနေကျင်းနေလို့ဆိုရင်အပယ်မလွတ်ဘူးတေဃာကြီးဆက်ဆက်ဒီမဲ့ဒီစိတ်လာလိမ့်မယ်တင်းနာကြီးကိုသိလိုက်မယ်တင်းနာကြီးသိလိုက်ပြီမခံစားခြင်းနဲ့ဒေါသပါမယ်တင်းတယ်လို့သွားကန့်ကြည့်လိုက်တယ်ပြီဆိုလို့ရှိရင်ပါလေမရှိတဲ့တရားတွေကိုသွားသိပြီ လောဘစိတ်ဒေါသစိတ်တွေဖြစ်ကုန်အဲကြိုးစားပါဝေဒနာခံစားရရင်ပြင်းပြင်းရှင်တော့သီလရှင်ကြီးအဲမိတ်ပြီးမလိုက်နဲ့မိတ်ပြီးလိုက်တော့ဝေဒနာကိုချိန်ပြီးတော့မတော်နဲ့ရုပ်သဘောနာမ်သဘောသူသဘောလိုက်ကြည့်ပါဝေဒနာခံစားရင်ပြင်းပြင်းလေးရှင်သွားအဲ့ကြတော့အဲအကြီးချိန်ခါမှာတမာရီဥဆောင်ဖို့အရေးကြီးပြီဝေဒနာကိုမခံစားခြင်းနဲ့ဒေါသစိတ်ဖြစ်နေပြီမခံစားခြင်းနဲ့စိတ်ကဒေါသအဲ့ဒီစိတ်မဖြစ်အောင်လို့တမာရီအယူခိုင်းတာ သဘောမိအောင်လိုက်ပါဒီစိတ်ကလေးကတော်ရင်နောက်စိတ်ကတွန်းတယ်သေခြင်းနဲ့သေရောဆိုတဲ့ဒီစိတ်ကိုထားပါလှမ်းမပစ်ပါနဲ့တထိုင်နဲ့လွတ်မြောက်သွားအောင်ကြိုးစားပါတခါကြော်မှုတဲ့ပုဂ္ဂိုလ်နောက်ဘယ်တော့မှမကြောက်တော့ဘူးဒီရုပ်ဝေဒနာကိုဒီမှာမကြောက်တော့ဘူးတခါကြော်သွားပြီလေသဘောမိသွားပြီအဆုံးသိသွားပြီဒီရုပ်နဲ့ဒီနာဒီလိုဖြစ်လာရင်ဒီလိုပဲထုတ်တာပဲဆိုတာဒီသဘောကိုထုတ်အောင်သိလိုက်ထုတ်အောင်သိလိုက်တယ်ဆိုတာပရမတ္တစ္စာဖြစ်သွားပြီသေရင်ငါဒီလိုပဲသိရမယ် ငါသိတတ်ပြီဆိုတော့သိသွားပြီအဲဒီစိတ်ကနေပြီးဒီစိတ်ပြောက်ပြီးငါဒီစိတ်နဲ့ချုပ်သိသွားပြီပရမသစ္စာဖြစ်ပြီအဲဝိဇ္ဇာဉာဏ်นี่စိတ်အလုပ်ကြိုးစားပါဝေဒနာခံစားရရင်ပြင်းပြင်းနဲ့ရှူသွားပါသဘောကိုလိုက်သွားပါညာမပေးပါနဲ့ကဘာလာသတ်ပြည့်တဲ့ကဒီခန္ဓာကြီးညာလာတာနာလိုက်တာမခံနိုင်တော့ပါဘူးဆိုတော့အဲ့ဒါခန္ဓာကြီးကိုတွဲနေတာတဏှာဖြစ်နေပြီ တရားအရေးကြီးပြီဓမ္မကြီးတွေတရားကြီးတွေတရားအရေးကြီးပြီဖေးခြင်းနဲ့ဖေးရောဒီယုံနဲ့ဒီနာသူ့သဘောငါဆော့လိုက်ကြည့်မယ်သူ့သဘောကိုကြည့်တာသဘောကိုလိုက်သွားပါနာဤသဘောဝေဒနာဖြစ်နေရင်နာဤသဘောဘယ်လိုခံစားရတယ်ဆိုတာသူ့သဘောလေးကိုလိုက်ကြည့်ပါဆုံးတာတွေ့ပါလိမ့်မယ်အဆုံးလိုက်ကြည့်ပါစိတ်စိတ်ကတော်ခြင်းနောက်စိတ်ကတော်နေနာမမဟုတ်ပဲနာယုတ်တာရှိထောက်ပြန်တဲ့ယုတ်ဝေဒနာဝေဒနာဒီနာနာဤသဘောပါလဲခံစားပြီးပြက်တယ်ဒါပဲရှိတယ် ခံစားတာပဲရှိတယ်နာသူမရှိကြိုက်သူမရှိထုံသူမရှိအောက်သူမရှိကြက်သူမရှိဆင်းရဲသူမရှိချမ်းသာသူမရှိနာဤလက္ခဏာခံစားပြီးပြက်တာပဲရှိဒါပဲရှိတလုံးနဲ့တီအောင်ရှုလိုက်ပါတစ်စိတ်တည်းဖြစ်နေအောင် သိနေပြီတဲ့တလောကလုံးဟာနာဤလက္ခဏာခံစားပြီးပြည့်တဲ့သဘောလေးကိုတခုတည်းမျက်စိကလည်းမြင်လိုက်တဲ့ခံစားတာပဲသိလိုက်ပြီးကြားတာလည်းခံစားတာပဲသိလိုက်ပြီးဆိုရဲငါတော့သောတာပန်ကြီးတည်ပြီလို့လားတစ်ထက်ကျတော့ဧကောဓမောတခုတည်းတည်သွားပြီဧကဗီဇသောတာပန်ကြီးတည်သွားပြီနာလက္ခဏာတစ်ပါးတည်သွားပြီမပြောင်းမလဲတော့ဘူးဝေဒနာပြင်းရင်ပြင်းပြင်းလေးရှူသွားပါလျှော့မပေးပါနဲ့ဓမ္မကြီးတွေမညာနဲ့နော်အသက်တွေကလည်းကြီးနေပြီနော်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 ခံစားတဲ့သဘောလေးကိုဘယ်လိုခံစားကြလဲဆိုတော့သူ့သဘောလေးကိုတစ်ခါတည်းဒလစိမ့်ပြီးလိုက်ကြည့်ပါသူ့သဘောလေးကိုတွေ့ပါလိမ့်မယ်သူ့သဘောကဘာလဲခံစားတဲ့သဘောလေးအဲ့ဒီခံစားတဲ့သဘောလေးကိုဒလစိမ့်ပြီးလိုက်ပြီးသိပါကြောက်မပေးပါနဲ့သရာအရေးကြီးတယ်အဲမသိနိုင်ပါဘူးဗျာဒီလောက်ဗမာရီအခြေခံကောင်းနေမှာပဲစိတ်ကလေးပြောင်းနိုင်ရောပေါ့ဒီဝေဒနာကိုလည်းသဲကြီးခံပြီးပြောင်းနိုင်ဖို့အဲသဲကြီးခံနိဗ္ဗာန်ရတယ်ဘယ်သဲကြီးခံရမှာလဲ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 မလျှော့ပါနဲ့ဒကာကြီးတွေလည်းမလျှော့ပါနဲ့ဒကာမကြီးတွေလည်းမလျှော့ပါနဲ့ဒီဒုက္ခဝေဒနာကုန်ဆုံးသွားလို့နာဤသဘောဆုံးအောင်သိလိုက်ပြီဆိုရင်တော်နိုင်ပါတယ်သူသဘောမဆုံးပဲနဲ့မတော်နဲ့ငါသူသဘောလိုက်ကြည့်မယ်တထိုင်လေးနဲ့ပြေးပြောက်သွားအောင်ဒါခဏသေးတိခိုင်းတာပဲသေးရင်ဒီရုပ်နဲ့ဒီနာဖြစ်မရှိမစဖြစ်ပြီးမှသေးရတာအခုလည်းမရှိမစဖြစ်ပြီးတော့ဆုံးတာသူသဘောဆုံးသွားတာ ဒါခဏသေးကြည့်တာအသေးခိုင်းတာကြိုးစားပါဝေဒနာကိုနာမ်ကိုသိပါဆရာတော်ကြီးတွေနာမ်ကိုသိပါခံစားတဲ့သဘောလေးကိုသိပါနာတယ်လို့သွားပြီးမသိလိုက်ပါနဲ့မမှတ်ပါနဲ့ခံစားတဲ့သဘောလေးကိုဘယ်လိုခံစားတယ်လဲဆိုစိတ်ကခံစားရင်နောက်စိတ်ကဝိဇ္ဇာဉာဏ်ကလိုက်ပြီးသိပါသူ့သဘောကိုမျက်ချမျက်ချင်မပြတ်လိုက်ကြည့်ပါအဲ့တော့သူ့သဘောကိုတွေ့ပါလိမ့်မယ်ခံစားတဲ့သဘောလေးကိုသုံးနေပါလိမ့်မယ် ဝေဒနာခံစားရရင်ပြင်းပြင်းလေးရှူပါပါရှော့မပေးပါနဲ့ဓမ္မကြီးတွေရှော့မပေးနဲ့တော့ဒါခဏပေတိခိုင်းတာပေတတ်ဖို့ဟာမလျှော့နဲ့ဒရာအရေးကြီးပြီခဏသေးကြည့်ခိုင်းတာသေတော့သေရမှာပဲဒီရုံနဲ့ဒီနာဒီလိုဖြစ်ပြီးသေရမှာတောင်းတင်မေးခိုင်းသေးမယ်ဖော်ရောက်ကြသေးမယ်ပရမတ္ထသဘာဝရုပ်တွေကြက်ဖို့သေးရအဲကြက်သေးမယ်ဖော်ရောက်ပြီးကြက်သေးမယ် ပူအေးပြီးသေးမယ်မူးမိုက်ပြီးသေးမယ်အဲသေးရမှာပဲအခုလည်းခဏသေးသေးတာဒီရုပ်တွေဖောက်ပြန်လာတဲ့သဘောတွေကိုသူသဘောတွေသိအောင်အဖုံးကြည့်ခိုင်းစေစိတ်ကတော်ရင်နောက်စိတ်ကတော်မှာအယုကြည်ကြည်ခါလူသိရင်သိမသိတရားရငါဘုရားကိုလည်းခန္ဓာ၅ပါးဆိုပြီးပြီကမ္မထပြတဲ့ပုဂ္ဂိုလ်လည်းခန္ဓာ၅ပါးဆိုပြီးပြီသိခြင်းလည်းသိရောအဲပြက်ခြင်းလည်းပြက်ရောငါဒီဌာနကြီးလည်းငါအောင်အောင်ဆိုတဲ့ဥစ္စာကိုကြိုးစားပါတရားသိတယ်မှာ သရဖို့ဝရိယဖို့တတိဖို့သမာဓိဖို့ပညာဖို့ဘုံ၅ပါးဘုံ၅ပါးလက်ကင်ထားရင်နိဗ္ဗာန်ရပါတယ်တရားကတက်တော့တက်တာနဲ့တော့မရဘူးဓမ္မကြီးတွေတရားကြီးတွေနင်လာငါလာလောက်ရတာဖယားရှင်ကိုတော်မြတ်ကြီးတော့နင်လာငါလာအယုတ်ကြည်ကြည်အေးခန်းကအယုတ်ပရိဒါကြပါအောင်လောက်ရတာဓမ္မကြီးတော့အခုတက်တော့တက်တာနဲ့တခါတည်းနိဗ္ဗာန်လမ်းပြတဲ့ပုဂ္ဂိုလ်ကအဲဒီစိတ်ကနေဒီစိတ်ဒီစိတ်ကနေစိတ်တွေတခါတည်းပြင်ပြီးတော့တခါတည်းကိုခမင်းချက်ပြီးတဲ့ဥစ္စာလေးခုခပြီးတော့ဒီမှာခုပြီးသားလေးစား သရာရှိရင်ရတယ်သရာမရှိနေပါတော့မရပါဘူးသရာမှမရှိပဲဘူးကြိုးစားပါရှင်းစိတ်နဲ့နောက်စိတ်ပြောင်းပါအယုတ်ကြည်ကြည်ကြီးခံလူသိရင်သိမသိတရားရဆိုဒီစိတ်ကိုပြောင်းပါဒုက္ခဝေဒနာနာဣခံစားမှုသဘောကုံသွားပြီစိတ်တသတိပ္ပံရောက်ပြီစိတ်ကလေးဟာဖောက်ပြန်တဲ့သဘောလည်းမရှိဘူး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 တရားကျင့်တဲ့ပုဂ္ဂိုလ်ကအသေးကျင့်တာဒါခုကတကာကြီးတွေတကမာကြီးတွေအသေးကျင့်နေတာဗျသေတတ်ဖို့စိတ်ကလေးကပြောင်းတတ်အောင်လို့စိတ်ကလေးကထားတတ်အောင်လို့တရားလည်းမကျင့်ဘူးတရားလည်းမထိုင်ဘူးတရားလည်းမနာဘူးစိတ်ကလေးတွေသိပါမလားဆရာကြီးဆိုတဲ့ငါနဲ့ကြီးတွေမှာပဲငါနဲ့ကြီးတွေလေးဘက်ထောက်ပြီးတော့မို့ကြောက်ခိုင်းညာကြီးအဲစိတ်တွေမှမသိမှမသိပဲအကုသိုလ်စိတ်ကုသိုလ်စိတ်အဲမရှိတဲ့စိတ်ရှိတဲ့စိတ်ဒီစိတ်တွေလည်းမသိဘူးမသိတော့တခါတည်းကို သေရည်သေးသေးကြတော့နာနဲ့သေးပါရောဗျာနာနဲ့သေးတော့နာပဲခံရောအဲ့တော့ကြိုးစားပါစိတ်ကပြိပဒံရောက်သွားပြီတဲ့စိတ်ကလေးဟာရုပ်တွေကလည်းဖောက်ပြန်တဲ့ရုပ်တွေကလည်းမရှိတော့ဘူးဖောက်ပြန်တဲ့ရုပ်မရှိတော့ခံစားတတ်တဲ့နာလည်းဒုက္ခဝေဒနာခံစားတတ်တဲ့နာလည်းမရှိဘူးနာယုံတစ်ပါးဟာဖြင့်ချုပ်သွားတယ်စိတ်ကလေးကကြာနေကပတိစိတ်ကလေးကချမ်းသာအဲ့ဒါပါလေတဲ့ယုံနာနှစ်ပါးချုပ်တယ်လို့ခေါ်တယ်အဲ့ဒါအဲ့ဒီလိုကခဏသေးကြည့်ကြည့် အဲ့ဒီလိုဖြစ်ပြီဆိုလို့ရှိရင်အပယ်လွတ်ပြီစိတ်ဓာတ်တိဋ္ဌာန်ရောက်သွားပြီဝေဒနာတိဋ္ဌာန်ကနေပြီးစိတ်ဓာတ်တိဋ္ဌာန်ရောက်သွားပြီစိတ်ကြောက်သွားပြီခဏသေးပြီးလို့စိတ်ဓာတ်တိဋ္ဌာန်ရောက်သွားတာစိတ်ကလေးချမ်းသာတာလေးပဲစိတ်ကလေးတစ်ခုတည်းဖြစ်ဒုက္ခနဲ့ဒုက္ခမရှိတော့ဘူးအဲအဲဖောက်ပြန်တဲ့ယုံနဲ့ခံစားတတ်တဲ့နာနာယုံကမှချုပ်သွားတယ်ကမ္မဋိသဘောတရားလေးစိတ်ကလေးတည်ငြိမ်နေတဲ့စိတ်ကလေးကြားနေတယ်စိတ်ဓာတ်တိဋ္ဌာန်ဆိုတာစိတ်ကလေးတည်ငြိမ်ပြီးဒုက္ခကုန်ဆုံးသွားတော့စိတ်ကလေးကမဖြစ်မဖြစ်တော့ဘူးတီးပြီးတော့မလှုပ်မချက်ပဲနဲ့ ဖားတငယ်လေးများရေအိုင်ွက်ထဲကိုဝက်နေပြီတကယ်တော့မလှုပ်တော့စိတ်ကလေးကချမ်းသာပြီစိတ်အဲ့ဒါပါလေဗျစိတ်တသတိပ္ပဏခေါ်တယ်ဒုက္ခကုန်ဆုံးသွားတော့စိတ်ကလေးကတည်ငြိမ်ပြီးတော့ချမ်းသာတယ်အဲ့ဒါစိတ်တသတိပ္ပဏအဲ့ဒီစိတ်တသတိပ္ပဏတစ်ချိန်တစ်ခါရောက်ဖို့တဲ့ပုံကိုသိတတ်တယ်အပယ်နဲ့တော့ပြီဒီစိတ်ကလေးဖြစ်တဲ့ဥစ္စာကိုသိသွားတယ်ရှော့မပေးနဲ့နော်တက္ကမကြီးကြီးစူးစမ်းတထိုင်နဲ့လည်းရတယ်သဘောပေါက်ပါတယ် ဒုက္ခဝေဒနာကုန်ဆုံးသွားပြီတဲ့စိတ်ကလေးကတည်ငြိမ်ပြီးချမ်းသာပြီဆိုရင်တော်နိုင်ပါတယ်အဲဒုက္ခဝေဒနာမကုန်မဆုံးရင်မထနဲ့သူ့သဘောကိုဆုံးအောင်လိုက်ကြည့်မကြောနဲ့နော်တက္ကမကြီးကြီးဒုက္ခကုန်ဆုံးလို့စိတ်ကလေးတည်ငြိမ်ပြီးဆိုလို့ရှိရင်တော်နိုင်တဲ့စိတ်ဓာတ်သတိပ္ပဏရောက်ပြီဒီယုံနဲ့ဒီနာဖြစ်လာရင်မခံလာဘူးဗျ ဒါကြောင့်ဟိုတွန်းလုံးဆရာတော်ဘုရားကြီးပြောတယ်ပေါ့မခံသာဘူးမှန်မခံသာမှန်ပါပြီတရားတဲ့ခန္ဓာအောင်ခံရင်သံဃာမျောလိမ့်အများတဲ့သက်သာကလေးနေရင်တော့သံဃာကြီးမျောရောနာဤသဘောရုပ်ဤသဘောကိုသဘောကိုလိုက်ပြီးမကြည့်ဘူးအဲသက်သာကလေးနေတော့တာကိုသက်သာကလေးနေတော့သေဂာကြီးဆဲဆဲကြတော့သက်သာကလေးအခုတော့နေလို့ကောင်းသေးရဲ့အဲသေဂာကြီးဆဲဆဲကြတော့ငါလည်းမပြုတ်ဘူးငါတတ်လိုက်ရောငါတတ်လိုက်တော့သံဃာကြီးမြုပ်ပေါ့မြုပ်ရောအဲ အဲဒီတော့ကြိုးစားပြီးတော့သဘောကိုအဆုံးလိုက်ကြည့်နာဤသဘောလိုက်ရင်နာသဘောဆုံးအောင်ကြည့်ရုပ်သဘောကိုလိုက်ရင်ရုပ်သဘောဆုံးအောင်လိုက်ကြည့်ဘယ်လိုဖောက်ပြန်နေတယ်ရုပ်ဤသဘောရုပ်ဤလက္ခဏာလိုက်ရင်ဘယ်လိုဖောက်ပြန်နေပါလဲလို့ဆိုတော့လိုက်ကြည့်တခုပိတိခုရုပ်ဤလက္ခဏာကလည်းတင်နာကပေါ်တင်နာကပြက်တောင်းနာပေါ်တောင်းနာကပြက်ထုံနာပေါ်ထုံနာကပြက်ကြက်ထားပေါ်ကြက်ထားကပြက်ပူတာပေါ်ပူတာကပြက်အေးတာပေါ်အေးတာကပြက်လှုပ်တာပေါ်လှုပ်တာကပြက်ရတာပေါ်ရတာကပြက်ဖြစ်လက်ပြက်လက်ဖြစ်လက်ပြက်လက်ဖြစ်လက်အဲ့ဒါဖောက်ပြန်နေတယ်သဘောတရားလေးအဲ ရုပ်လက္ခဏာရှုမယ်ဆိုရုပ်လက္ခဏာကိုတစ်ခုရုပ်သဘောကိုလိုက်ဆုံးအောင်ကြည့်ဆုံးအောင်ဆုံးတာတွေ့နာအိလက္ခဏာလိုက်ပြီဆိုရင်နာအိသဘောကဘယ်လိုခံစားရတယ်ဆိုခံစားတဲ့သဘောဆုံးအောင်လိုက်ကြည့်ရုပ်နဲ့နာနဲ့ဟာတစ်ခါတည်းဖြစ်ပြီးတစ်ခါတည်းချုပ်တာရုပ်လက္ခဏာလိုက်လို့ရှိရင်နာရဲ့ချုပ်နာလက္ခဏာရဲ့လိုက်လို့ရှိရင်ရုပ်လည်းချုပ်တယ်ရုပ်ချုပ်မှနာချုပ်နာချုပ်မှရုပ်ချုပ်အဲရုပ်နဲ့နာနဲ့တစ်ခါတည်းဖြစ်ပြီးတစ်ခါတည်းချုပ်အဲ့တော့ရုပ်သဘောသိရင်နာသဘောလည်းသိနာသဘောသိရင်ရုပ်သဘောလည်းသိသူသဘောဆုံးအောင်လိုက်ကြည့်တာကိုသဘောတွေအကုန်သိတာပဲ အဲ့တော့သဘောလိုက်ကြည့်ပါမလျှော့ပါနဲ့သဘောထုတ်သွားပြီတဲ့ဒုက္ခဝေဒနာကုန်ဆုံးသွားပြီဆိုရင်စိတ်ကလေးတည်ငြိမ်ပြီးချမ်းသာနေပြီဆိုလို့ရှိရင်တော်နိုင်ပါတယ်တော်ပါအဲ့ဒါဒီရုပ်နဲ့ဒီနာမြဲနေတဲ့တရားလည်းမဟုတ်ဘူးဖြစ်ရင်ပြက်ပါဖြစ်တဲ့တရားရှိလို့ရှိရင်ပြက်တဲ့တရားရှိတယ် အဲဒီတော့ဒီရောက်နဲ့ဒီနာမြဲနေတဲ့တရားမဟုတ်ဘူးဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဒီလိုဖြစ်ပြက်တယ်အဲဒီတော့သူ့သဘောကိုဘယ်လိုဖြစ်ပြီးပြက်နေတဲ့သဘောလဲလို့ဆိုပြီးလိုက်ပြီးကြည့်ပါသူ့သဘောကိုရုပ်ဤသဘောနာဤသဘောကိုသဘောကိုတွေ့ပါလိမ့်မယ်သဘောတွေ့လို့ရှိရင်အနတ္တပဲအနတ္တဆိုတာသူ့သဘောလိုက်ကြည့်တာသူ့သဘောတွေ့တာရုပ်သဘောကိုတွေ့တယ်နာမ်သဘောကိုတွေ့တယ်အတုပါဤသဘောကိုတွေ့တယ်အဲ့ဒီသဘောတွေ့ပြီးဆိုလက္ခဏာ၃ပါးအနတ္တမြင်ပါပြီဗျာ ဩမပိုင်တဲ့တရားကြီးပဲသူသဘောသူဆောင်ရသူသဘောသူဆောင်နေဆိုတော့အနတ္တဒီလိုသိလိုက်တဲ့စိတ်ကလေးကရုပ်ပေါ်နာပေါ်ကိုသိတဲ့စိတ်ကလေးအဲ့တော့ကြိုးစားပြီးတော့တရားအရေးကြီးတာပေါ့တရားကျင့်တဲ့ပုဂ္ဂိုလ်ကတရားပဲတရားဘုဝရိယဘုသတိဘုသမာဓိဘုပညာဘုဘုံ၅ပါးအဲ့ဒီဘုံ၅ပါးလက်ကင်ထားပြီဆိုလို့ချင်းရဘုံ၅ပါးမှမရှိလို့ချင်းတော့မရပါဘူးဘာကြောင့်လဲတဲ့နားလိုက်တာငါတော့တော်မှာပဲခဏခဏကြီးပြင်းနေတာနဲ့အချိန်ကုန်တာပဲဒိဋ္ဌိလည်းမပြုတ်ဘူးအဲ ဒိဋ္ဌိပြုတ်တယ်ဆိုတော့ယုံနာကိုမြင်နေမှဒိဋ္ဌိပြုတ်တာနာရာကြီးပြီးလို့ရှိရင်ခဏခဏပြင်တာပဲပညာမှမလွတ်ပဲကိုအဲ့တော့ကြိုးစားပြီးတော့တရားဓမ္မများစိတ်တသတိပ္ပာတစ်ချိန်တစ်ခါရောက်ဖို့တဲ့ပုံပေါ်ငါတော့သေတတ်ပြီဟေးသားတို့သမီးတို့ရေငါသေလို့ရှိရင်တော့စိတ်ကလေးကပြောင်းတတ်ပြီဟေးအကုသိုလ်စိတ်ကနေပြီးကုသိုလ်စိတ်ကိုငါထားတတ်ပြီအသိဝိဇ္ဇာညာလည်းငါရပြီဟောဒီစိတ်နဲ့သေရင်ငါအပေသွားဝေဒနာတဏှာကုတဲ့ဒီစိတ်နဲ့သေလို့ရှိရင်ဝေဒနာမှာရနေတယ် ဝေဒနာမှာကာမကိလေသာကာမတဏှာဖြစ်တယ်ငါသေးရင်သူ့ကလေးဘုံကစိုးစားတော့မယ်နတ်ကြီး600ငါသွားတော့မယ်ငါသေးလို့ရှိရင်ဟဲ့ငါ600သွားတော့မယ်လို့ပြောနိုင်ဒီလိုမှမသိလို့ရှိရင်နာရာကြီးဒီလိုအကျတော့လေးပဲတောက်မိုးကြောခိုင်းစိတ်မှမသိပဲနဲ့အဲဒီတော့ကြိုးစားပြီးတော့ဒါစိတ်ကိုများများအလဲအများပြောင်းပါမလျှော့နဲ့သေရင်ဒီဝေဒနာလာမယ်ဒီဝေဒနာလာရင်အခုအတည်းကပြင်းနေတော့သေရလိဆိုတဲ့ပြင်လို့ရပါလား လှုပ်လည်းမလှုပ်နိုင်တော့ဘူးအဲအဲ့ရနာလေးကဒီမဲ့လွတ်ပြီးဝေဒနာပေါ်မှာမခံစားခြင်းနဲ့စိတ်ဒေါသစိတ်ဖြစ်ပြီးအဲဒေါသစိတ်ဖြစ်တယ်ဆိုတာငရဲသွားတော့အဲ့တော့ကြိုးစားပါအဲဝေဒနာတစ်ခုပေါ်လာရင်နာဤသဘောလားသိတာနာဤသဘောကိုလိုက်ပြီးခံစားတဲ့သဘောလေးကိုလိုက်သိတာပါတင်းနဲ့တောက်နဲ့ထုံနဲ့ချင်းနဲ့အောင့်နဲ့မရှိတဲ့တရားတွေကိုမသိပါနဲ့ရှိတဲ့တရားကဘာလဲဝေဒနာခန္ဓာခံစားနေတယ်နော်နာဤလက္ခဏာသာသိပါခံစားတဲ့သဘောလေးသာသိတော့အဆုံးသတ်ပါခံစားတဲ့သဘောတစ်ခုလေးသာသိတာ အဲတယောက်ချုပ်တရားကိုမလျှော့ပါနဲ့သရာပဲသရာပဲလျှော့မပေးနဲ့နော်တက္ကမကြီးတွေကြိုးစားတထိုင်နဲ့ရတယ်သဘောပေါက်ပါတယ်သဘောမိအောင်လိုက်ပါဒီစိတ်ကလေးကတော်ခြင်းနောက်စိတ်ကတော်တယ်သေခြင်းနဲ့သေရောဆိုတဲ့ဒီစိတ်ကိုထားပါလှမ်းမပြစ်ပါနဲ့တထိုင်နဲ့လွတ်မြောက်သွားအောင် ကြိုးစားပါတခါကြော်မှုတဲ့ပုဂ္ဂိုလ်နောက်ဘယ်တော့မှမကြောက်တော့ဘူးဒီရုပ်ဝေဒနာကိုဒီမှာမကြောက်တော့ဘူးတခါကြော်သွားပြီလေသဘောမိသွားပြီအဆုံးသိသွားပြီဒီရုပ်နဲ့ဒီနာဒီလိုဖြစ်လာရင်ဒီလိုပဲချုပ်တာပဲဆိုတာဒီသဘောကိုဆုံးအောင်သိလိုက်ဆုံးအောင်သိလိုက်တယ်ဆိုတာပရမတ္တစာဖြစ်သွားပြီသေရင်ငါဒီလိုပဲသိရမယ်ငါသေတတ်ပြီဆိုတာသိသွားပြီအဲဒီစိတ်ကနေပြီးဒီစိတ်ပြောင်းပြီးငါဒီစိတ်နဲ့ချုပ်သိသွားပြီပရမတ္တစာဖြစ်ပြီအဲ ဝိဇ္ဇာညာနေစိတ်အလုပ်တွေကြိုးစားပါဝေဒနာခံစားရရင်ပြင်းပြင်းနဲ့ယူသွားပါကဘောကိုလိုက်သွားပါညာမပေးပါနဲ့ကဘာလာသတ်ပြက်တဲ့ကဒီခန္ဓာကြီးညာလာနာလိုက်တာမခံနိုင်တော့ပါဘူးဆိုတာအဲ့ဒါခန္ဓာကြီးကိုတွဲနေတာတဏှာဖြစ်နေပြီတရားရေးကြည့်ပြီဓမ္မကြီးတွေတရားကြီးတွေတရားရေးကြည့်ပြီသိခြင်းနဲ့သိရောဒီယုံနဲ့ဒီနာသူ့သဘောငါဖောင်းလိုက်ပြီ သူသဘောကိုကြည့်တာသဘောကိုလိုက်သွားပါနာဤသဘောဝေဒနာဖြစ်နေရင်နာဤသဘောဘယ်လိုခံစားရလဲဆိုတော့သူသဘောလေးကိုလိုက်ကြည့်ပါဆုံးတာတွေ့ပါလိမ့်မယ်အဆုံးလိုက်ကြည့်ပါရှေ့စိတ်ကတော်ခြင်းနောက်စိတ်ကတော်နေငါမှမဟုတ်ပဲနာရောက်တာရှိဟောက်ပြန်တဲ့ရုပ်ဝေဒနာဝေဒနာဒီနာနာဤသဘောပါလဲခံစားပြီးပြက်တယ်ဒါပဲရှိခံစားတာပဲရှိတယ်နာလို့မရှိကြိုက်လို့မရှိထုံလို့မရှိအောက်လို့မရှိကြက်လို့မရှိဆင်းရဲလို့မရှိချမ်းသာလို့မရှိ နာဣလက္ခဏာခံစားပြီးပြက်တာပဲရှိဒါပဲရှိတလုံးနဲ့စီအောင်ရှုလိုက်ပါတစိတ်ချက်ဖြစ်နေအောင်တင်းနေပြီတဲ့တလောကလုံးဟာနာဣလက္ခဏာခံစားပြီးပြက်တဲ့သဘောလေးကိုတခုတည်းမျက်စိကလည်းမြင်လိုက်တဲ့ခံစားတာပဲသိလိုက်ပြီးကြားတာလည်းခံစားတာပဲသိလိုက်ပြီးဆိုရဲငါတော့သောတာပန်ကြီးတီးပြီလို့လားတစ်ခါကျတော့ဧကောဓမောတခုတည်းတီးသွားပြီဧကဗီဇသောတာပန်ကြီးတီးသွားပြီနာလက္ခဏာတစ်ပါးတီးသွားပြီမပြောင်းမလဲတော့ဘူး ဝေဒနာပြင်းရင်ပြင်းပြင်းလေးရှူသွားပါလျှော့မပေးပါနဲ့တက္ကမကြီးမညာနဲ့နော်အသက်တွေကလည်းကြီးနေပြီနော်စိတ်တွေပြောင်းပါတင်းနေတောင်းတယ်လို့မသိပါနဲ့ဖုံနေကျင်နေအောင့်နေလို့မသိပါနဲ့ဆင်းရဲတယ်ချမ်းသာတယ်လို့မသိပါနဲ့အဲအဲ့ဒီအတိကပါလဲအပယ်သွားရမယ်စိတ်ပါမရှိတာကြီးကိုအရှိထင်ပြီးသိနေပါပြီမရှိတဲ့တရားသိတာပြဉ္ညာတရားပါပြဉ္ညာဆိုတာရှိတာမဟုတ်ဘူး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 မသေးနိုင်ပါဘူးဗျာဒီလောက်သမာဓိအခြေခံကောင်းနေမှပဲစိတ်ကလေးပြောင်းနိုင်တော့ပေါ့ဒီဝေဒနာကိုလည်းသဲကြီးခံပြီးပြောင်းနိုင်ဖို့သဲကြီးခံနိဗ္ဗာန်ရတယ်ဘယ်သဲကြီးခံရမှာလဲအကုသိုလ်စိတ်ကနေပြီးကုသိုလ်စိတ်ကိုပြောင်းပြီးတော့သူသဘောကိုဆောင်းအောင်လိုက်ကြည့်တာအဲ့ဒီဝေဒနာကိုသဲကြီးခံပြီးသဘောဆောင်းအောင်လိုက်ကြည့်တာအဲ့ဒါအဲ့ဒီသဘောကိုသဲကြီးခံပြီးလိုက်တော့အဲ့ဒါသဲကြီးခံနိဗ္ဗာန်ဆိုတာအဲ့ဒါပဲရုပ်ဝေဒနာကိုသဲကြီးခံပြီးတော့သဘောကိုလိုက်ကြည့်တာသဲကြီးမခံနိုင်လို့ချင်းနိဗ္ဗာန်ရမလားလဲမရပါဘူးဗျာနာလိုက်တာဆိုလို့ချင်းဥပါဒဏ်တရားတွေဖြစ်ကုန်ပြီဝေဒနာတဏှာကုကုန်ပြီ အဲလောဘစိတ်ဒေါသစိတ်တွေဝေဒနာပေါ်မှာဖြစ်ကုန်ပြီအဲအဲဒီတော့ဝေဒနာပညာလွတ်ပြီးဝေဒနာပညာဖြစ်အောင်ဥပါဒါနေလွတ်ကုန်အောင်ကြိုးစားပါမလျှော့ပါနဲ့တရားကြီးတွေလည်းမလျှော့ပါနဲ့ဓမ္မကြီးတွေလည်းမလျှော့ပါနဲ့ဒီဒုက္ခဝေဒနာကုန်ဆုံးသွားလို့နာဤသဘောဆုံးအောင်ပြေးလိုက်ပြီဆိုရင်တော်နိုင်ပါတယ်သူသဘောမဆုံးပဲနဲ့မတော်နဲ့ငါသူသဘောလိုက်ကြည့်မယ်တထိုင်နဲ့ပြပြောက်သွားအောင်ဒါခဏသေးကြည့်ခိုင်းတာပဲ သေတယ်ဒီရုပ်နဲ့ဒီနာဖြစ်မရှိမစဖြစ်ပြီးမှသေရတာအခုလည်းမရှိမစဖြစ်ပြီးတော့ဖုံးတာသူသဘောဖုံးသွားတာအဲဒါခဏသေကြည့်တာအသေးခိုင်းတာကြိုးစားပါဝေဒနာကိုနာကိုသိပါဆရာတော်ကြီးတွေနာကိုသိပါခံစားတဲ့သဘောလေးကိုသိပါနာတယ်လို့သွားပြီးမသိလိုက်ပါနဲ့မမှတ်ပါနဲ့ခံစားတဲ့သဘောလေးကိုဘယ်လိုခံစားတယ်လဲဆိုရှင်းစိတ်ကခံစားရင်နောက်စိတ်ကဝိဇ္ဇာဉာဏ်ကလိုက်ပြီးသိပါသူ့သဘောကိုမျက်ချမျက်ချမပြတ်လိုက်ကြည့်ပါအဲဒီတော့သူ့သဘောကိုတွေ့ပါလိမ့်မယ်ခံစားတဲ့သဘောလေးကိုဆုံးနေပါလိမ့်မယ် ဝေဒနာခံစားရရင်ပြင်းပြင်းလေးရှူသွားပါရှော့မပေးပါနဲ့ဓမ္မကြီးတွေရှော့မပေးနဲ့တော့ဒါခဏသေးသေးခိုင်းတာသေတတ်ဖို့ဟာမလျှော့နဲ့ဒရာရေးကြည့်ပြီခဏသေးသေးခိုင်းတာသေတော့သေရမှာပဲတရုံနဲ့တင်တာဒီလိုဖြစ်ပြီးသေရမှာတောင်းတင်မေးခိုင်းသေးမယ်ပေါ်ရောက်ကြသေးမယ်ပရမတ္ထသဘာဝရုပ်တွေကြက်ဖို့သေးရအဲကြက်သေးမယ်ပေါ်ရောက်ပြီးကြက်သေးမယ်ပူအေးပြီးသေးမယ်မူးမိုက်ပြီးသေးမယ် အဲသေရမှာပဲအခုလည်းခဏသေးသေးတာဒီရုပ်တွေဖောက်ပြန်လာတဲ့သဘောတွေကိုသူသဘောတွေသိအောင်လို့အဖုံးကြည့်ခိုင်းတာစိတ်ကတော်ရင်နောက်စိတ်ကတော်မှာအယုကြည်ကြည်ကြီးခံသူသိရင်သိမသိတရားရငါဘုရားကိုလည်းခန္ဓာ၅ပါးထုတ်ပြီးပြီကမ္မထပြတဲ့ပုဂ္ဂိုလ်လည်းခန္ဓာ၅ပါးထုတ်ပြီးပြီသိခြင်းလည်းသိရောအဲပြက်ခြင်းလည်းပြက်ရောငါဒီတာလာကြီးတဲ့ငါအောင်အောင်ဆိုတဲ့ဥစ္စာကိုကြိုးစားပါသရာစိတ်တယ်မှာ သရဘုဝရိယဘုတတိဘုသမာဓိဘုပညာဘုဘုံ၅ပါးဘုံ၅ပါးလက်ကင်ထားရင်နိဗ္ဗာန်ရပါတယ်တရားကတက်ဆောင်တက်တာနဲ့တော့မရဘူးဓမ္မကြီးတွေတရားကြီးတွေနင်လားငါလားလောက်ရတာဖယားရှင်ကိုတော်မြတ်ကြီးတော့နင်လားငါလားအယုတ်ကြည်ကြည်အေးခန်းကအယုတ်ပရိဒါကြပါအောင်လောက်ရတာဓမ္မကြီးတော့အခုတက်ဆောင်တက်တာနဲ့တခါတည်းနိဗ္ဗာန်လမ်းပြတဲ့ပုဂ္ဂိုလ်ကအဲဒီစိတ်ကနေဒီစိတ်ဒီစိတ်ကနေစိတ်တွေတခါတည်းပြင်ပြီးတော့တခါတည်းကို ခမိတ်ချက်ပြီးတဲ့ဥစ္စာလေးခုခတ်ပြီးတော့ဒီမဲ့ခုပြီးသားလေးစားသရာရှိရင်ရသရာမရှိနေပါတော့မရပါဘူးသရာမှမရှိသေးဘူးကြိုးစားပါရှင်းစိတ်နဲ့နောက်စိတ်ပြောင်းပါအယုတ်ကြည်ကြည်ခံလူသိရင်သိမသိတရားရဆိုဒီစိတ်ကိုပြောင်းပါ ဒုက္ခဝေဒနာနာဤခံစားမှုသဘောကုံသွားပြီစိတ်ဓာတ်ကလေးကံရောက်ပြီစိတ်ကလေးဟာထောက်ပြန်တဲ့သဘောလည်းမရှိဘူးဝေဒနာခံစားတတ်တဲ့နာလည်းမရှိဘူးနာယုံနှစ်ပါးချုပ်သွားပြီမရှိတော့ဘူးဆိုလို့ရှိရင်စိတ်ဓာတ်ကလေးကံရောက်ပါပြီတောင်းနိုင်ပါတယ်ဒါအရေးကြီးတာပေါ့လေဒါခဏသေးကြည့်ခိုင်းတာပဲ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 တရားလည်းမကျင့်ဘူးတရားလည်းမထိုင်ဘူးတရားလည်းမနာဘူးစိတ်ကလေးတွေသိပါမလားစေကနေ့စေတဲ့ငါနဲ့ကြီးသိမှာပဲငါနဲ့ကြီးလေးလေးဘက်ထောက်ပြီးတော့မို့ကြောက်ခိုင်းညာကြီးပဲအဲစိတ်တွေမှမသိမှမသိပဲအကုသိုလ်စိတ်ကုသိုလ်စိတ်အဲမရှိတဲ့စိတ်ရှိတဲ့စိတ်ဒီစိတ်တွေလည်းမသိဘူးမသိတော့တခါတည်းကိုသေဂာတိစေစေကြတော့ငါနဲ့သေးပါရောဗျာငါနဲ့သေးတော့ငါပဲခံရောအဲ့တော့ကြိုးစားပါစိတ်တတိပ္ပံရောက်သွားပြီတဲ့စိတ်ကလေးဟာ ရုပ်တွေကလည်းဖောက်ပြန်တဲ့ရုပ်တွေကလည်းမရှိတော့ဘူးဖောက်ပြန်တဲ့ရုပ်မရှိတော့ခံစားတတ်တဲ့နာလည်းဒုက္ခဝေဒနာခံစားတတ်တဲ့နာလည်းမရှိဘူးနာယုံတစ်ပါးဟာဖြင့်ချုပ်သွားတယ်စိတ်ကလေးကြာနေကပတိစိတ်ကလေးချမ်းသာအဲ့ဒါပါလေတဲ့ယုံနာနှစ်ပါးချုပ်တယ်လို့ခေါ်တယ်အဲ့ဒါအဲ့ဒီလိုအခဏပေတိကိအဲ့ဒီလိုဖြစ်ပြီးဆိုလို့ချင်းအပယ်လွတ်ပြီးစိတ်ဓာတ်တိပြန်ရောက်သွားတယ်ဝေဒနာသတိပဋ္ဌာန်ကနေပြီးစိတ်ဓာတ်သတိပဋ္ဌာန်ရောက်သွားပြီစိတ်ကြောက်သွားပြီခဏပေပြီးလို့စိတ်ဓာတ်သတိပဋ္ဌာန်ရောက်သွားတာစိတ်ကလေးချမ်းသာတာလေးပဲစိတ်ကလေးတစ်ခုတည်းဖြစ်ဒုက္ခနဲ့ဒုက္ခမရှိတော့ဘူးအဲ အဲထောက်ပြန်တဲ့ယုံနဲ့ခံစားတတ်တဲ့နာနာယုံတစ်ပါးချုပ်သွားတယ်ကမ္မဋိသဘောတရားလေးစိတ်ကလေးတည်ငြိမ်နေတဲ့စိတ်ကလေးကြားနေတယ်စိတ်ဓာတ်တိစ္ဆာဆိုတာစိတ်ကလေးတည်ငြိမ်ပြီးဒုက္ခကုန်ဆုံးသွားတော့စိတ်ကလေးကမဖြစ်မပြတ်တော့ဘူးတီးပြီးတော့မလှုပ်မရှက်ပဲနဲ့ဖားတငယ်လေးညာရေအိုင်ွယ်ထဲကိုဝက်နေပြီးတကယ်တော့မလှုပ်တော့ဘူးစိတ်ကလေးကချမ်းသာပြီးစိတ်အဲ့ဒါပါလေစိတ်ဓာတ်တိစ္ဆာခေါ်တယ်ဒုက္ခကုန်ဆုံးသွားတော့စိတ်ကလေးကတည်ငြိမ်ပြီးတော့ချမ်းသာတယ်အဲ့ဒါစိတ်ဓာတ်တိစ္ဆာအဲ့ဒီစိတ်ဓာတ်တိစ္ဆာတစ်ချိန်တစ်ခါရောက်ဖို့တဲ့ပုံကိုသိတတ်တယ်အပယ်လည်းလွတ်ပြီ ဒီစိတ်ကလေးဖြစ်တဲ့ဥစ္စာကိုသိသွားပြီရှော့မပေးနဲ့နော်ဒကမာကြီးတွေကြိုးစားတထိုင်နဲ့ရတယ်သဘောပေါက်ပါတယ်ဒုက္ခဝေဒနာကုန်ဆုံးသွားပြီတဲ့စိတ်ကလေးကတည်ငြိမ်ပြီးချမ်းသာပြီဆိုရင်တော့နိုင်ပါတယ်ဒုက္ခဝေဒနာမကုန်မဆုံးရင်မထနဲ့သူ့သဘောကိုဆုံးအောင်လိုက်ပြီမကြောနဲ့နော်ဒကမာကြီးတွေဒုက္ခကုန်ဆုံးလို့ စိတ်ကလေးတည်ငြိမ်ပြီဆိုလို့ရှိရင်တော်နိုင်တဲ့စိတ်ဓာတ်သတိပ္ပဏရောက်ပြီမလျှော့ပါနဲ့သဘောထုတ်သွားပြီတဲ့ဒုက္ခဝေဒနာကုန်ဆုံးသွားပြီဆိုရင်စိတ်ကလေးတည်ငြိမ်ပြီးချမ်းသာနေပြီဆိုလို့ရှိရင်တော်နိုင်ပါတယ်တော်ပါအဲ့ဒါမလျှော့နဲ့သေရင်ဒီဝေဒနာလာမယ်ဒီဝေဒနာလာရင်အခုအတည်းကပြင်းနေတော့သေရနည်းဆိုရင်ပြင်လို့ရပါလားလှုပ်လည်းမလှုပ်နိုင်တော့ဘူး အဲအဲ့ရနာလေးကဒီမဲ့လွတ်ပြီးဝေဒနာပေါ်မှာမခံစားခြင်းနဲ့စိတ်ဒေါသစိတ်ဖြစ်ပြီးအဲဒေါသစိတ်ဖြစ်တယ်ဆိုတာငရဲသွားတော့အဲ့တော့ကြိုးစားပါအဲဝေဒနာတစ်ခုပေါ်လာရင်နာဤသဘောလားသိတာနာဤသဘောကိုလိုက်ပြီးခံစားတဲ့သဘောလေးကိုလိုက်သိတာပါတင်းနဲ့တောက်နဲ့ထုံနဲ့ခြင်းနဲ့အောင့်နဲ့မရှိတဲ့တရားတွေကိုမသိပါနဲ့ရှိတဲ့တရားကဘာလဲဝေဒနာခန္ဓာခံစားနေတယ်နော်နာဤလက္ခဏာသာသိပါခံစားတဲ့သဘောလေးသာသိသွားအထုံးသတ်ပါခံစားတဲ့သဘောတစ်ခုတည်းသာသိတာတိအောင်ရှုပ်တရားကို မလျှော့ပါနဲ့တရားပဲတရားပဲ